1360ပြည့်နှစ်တစောင်းမုံလပြည့်ကျော်9ရက်1998ခုနှစ်နိုဝင်ဘာလ10ရက်တနင်္ဂနွေနေ့ဒီကနေ့မှာဒေါက်တာဒေါ်တင်ထွေးကကွယ်လွန်သူမိဘနှစ်ပါးကိုရည်စူးပြီးတော့ချမ်းမြေ့တာအတွင်မှာချမ်းမြေ့စေရန်တတိပဋ္ဌာန်အကျင့်မှန်တို့ကိုကျင့်ကြံပွားများ ကြိုးစားအားထုတ်နေကြတဲ့ယဟန်ရှင်လူယောဂီသူတော်စင်ပေါင်းတို့အားမြတ်စွာဘုရားကိုအမှုထားလျက်မွန်မြတ်သော အာယုံစွာနေစွာညနေအဖျော်မကားတို့ကိုတရားရှင်လန်းလူတန်းဆက်ကတ်တယ်မုံရမြို့ချမ်းမြေသာယာစီတီအားလဲတထောင်သောကြံ့ငွေတို့ကိုလှူဒါန်းတယ်ဆရာတော်အားလဲစီဝိုင်းစီသင်္ကန်းပြည်စုံတစုံဒူလေးဖဏတ်တရား 2000သောကြံ့ွေတို့မှဖြစ်ပေါ်သောယဟန်တို့ရဲ့အဆတ်တဲ့ပစ္စည်းလှူဒါန်းနေဘုံတော်ကြီးဥဇောနာဤနဝကမအားလည်း1000ကြာကျန်သံဃာတော်14ပါးတို့ဤနဝကမအားတပါလင်း900ကျက်စီဖြင့်9000ကျက်တို့ကိုလည်းလှူဒါန်းနေရှင်သာမဏေ9ပါးတို့ဤနဝကမအားလည်း200ကျက်စီဖြင့်လှူဒါန်းနေထိုမှတပါလည်းပဲဆောက်လုပ်တော်မူ၄ဓာတ်နိုင်ငံညသာယောဂီဆောင်အား3000တော့ကြံ့ွေတို့ကို၎င်း ချမ်းမြေ့စေကအားတထောင်ကျယင်လူရမုံငွေအား3000ကျဆက်တဲ့ပြည့်လူရမုံငွေအား1000ကျတို့ကိုလည်းလှူဒါန်းနေဆက်သွယ်ရေးအလှူတော့တတိတတိရတဲ့လူရှားရှားပဲရှားရှားပါပါအလှူပေါ့လေဆက်သွယ်ရေးလူဆိုတာတော့တယ်လီဖုန်းပြောက fax ပို့ကအဲဒါတွေပါပဲ တယ်လီဖုန်းပြောက fax ပို့ကအပြင်တယ်လီဖုန်းအတွက်နှစ်စဉ်ဆောင်ရတဲ့နှစ်စဉ်ကြီး fax အတွက်နှစ်စဉ်ဆောင်ရတဲ့နှစ်စဉ်ကြီးဒါတွေအကုန်လုံးဆက်သွယ်ရေးလှူပေါ်တယ်အဲ့ဒီဆက်သွယ်ရေးကလည်းဒီကြောင်းမှာတော့တော်တော်ကုန်တယ်ဘာကြောင့်လဲလို့ဆိုတော့နိုင်ငံခြားနဲ့ကမပြတ်ဆက်သွယ်နေရတာဖြစ်တော့နိုင်ငံခြားတယ်လီဖုန်းပြောလိုက် fax ပို့လိုက်အဲ့ဒါနဲ့တော်တော်လေးကောင်းတာဒါဒါသိလို့မို့ ဒေါက်တာတင်တင်ထွေးကဆက်သွယ်ရေးအလှူဖြစ်1000ကျပ်လှူဒါန်းတယ်စုစုပေါင်းကျပ်3,900ဒါလူဝဝတ္ထုတို့ကိုလှူဒါန်းတယ်ထိုမှတစ်ပါးလည်းပဲမြကြီးနာမြို့သမိတ်တော်ရစာသင်တိုက်အာထုစေယောဂီမဒန္တကာဒီကဒန္တကာထေရီလို့တွေ့တာဒန္တိကာလုံးကြီးတင်ပါတယ်ဒန္တိကာထေရီ ဓမ္မိကထေရီကမေတော်ကြီးဖြစ်သူတော်ချင်းရွှေကိုရည်စူးပြီးတော့ဆရာတော်ဤနဝကမအ900ကျပ်နိုင်ငံခြားသားယောဂီဆောင်အ300ကျပ်ချမ်းမြေ့တာမော်ဘီချမ်းမြေ့တာအကန်ဆောင်အ300ကျပ်ပဲကုချမ်းမြေ့တာတိမ်ချောင်းတော်အ300ကျပ်ယင်းအလှရမုံငွေအ300ကျပ်ရာသက်ပံချမ်းမြေ့တာဝေယဝိစာအဖွဲ့ရာသက်ပံဖွဲ့ဝင်ဖြစ်ကိုခံယူပြီးရာသက်ပံလှူတော်မူ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 မုတ်ချပြုလို့ရမယ့်ကုသိုလ်၃မျိုးရှိတယ်ဒါနသီလဘာဝနာဒါနစွန့်နိုင်သမျှစွန့်ကြဲပိကံလူဒန်းခြင်းသီလကိုယ်နဲ့နှုတ်အပြစ်ကင်းအောင်ဆောင်စည်းထိန်သိမ်းခြင်းဘာဝနာမိမိတဏ္ဍ၌ဖြူစင်သောစိတ်များဖြစ်ပေါ်အောင်အထောက်ခြင်းအဲ့ဒီကုသကောင်းမှု၃မျိုးမှာဒါနအခွင့်သာတဲ့အခါဒါနပြုရတယ်သီလအခွင့်သာတဲ့အခါသီလစောင့်တည်စောင့်ထိန်ရတယ် ဘာဝနာအခွင့်သာတဲ့အခါဘာဝနာတရားပွားများအထောက်ရတယ်ဘယ်နည်းနဲ့မဆိုဒါနကတော့ဖြစ်နိုင်သမျှပြုရတယ်တဲ့ဘာကြောင့်လဲလို့ဆိုရင်မလှူမတန်းဆင်းရဲလာလှူဒန်းချမ်းသာသည်မပေးလှူကမွဲပြာကြလှူမပေါ်ကျွယ်သည် မလူရင်မရှိမရှိတော့မလူနိုင် မလူနိုင်တော့တခါမရှိပြန်မရှိပြန်တော့မလူနိုင်ဒီလိုနဲ့မရှိတာကတန္တရာလဲနေတယ်လူရင်တော့ရှိရှိတော့လူလူတော့တခါရှိပြန်အဲဒါကြောင့်လူရတယ်အပြုအမူတိုင်းအပြုအမူတိုင်းမှာစိတ်နဲ့ပြုတာဖြစ်စေနှုတ်နဲ့ပြောတာဖြစ်စေကိုယ်နဲ့ပြုတာဖြစ်စေ အပြုအမူတိုင်းမှာတုံ့ပြန်မှုရှိတယ်စိတ်နဲ့ပြုတယ်ဆိုတာမနောကံပြောတာစိတ်နဲ့ကြံစီကြံကြံစီတယ်တွေးတောတယ်စိတ်ကူးတယ်မနောကနှုတ်နဲ့ပြုမှုတယ်ဆိုတာနှုတ်နဲ့ပြောတာဝစီကကိုယ်နဲ့ပြုတယ်ဆိုတာတော့ကာယကကမ္မဆိုတာပြုလုပ်ခြင်းကာယကမ္မကိုဖြင့်ပြုလုပ်ခြင်းဝစီကမ္မ နှုတ်ဖြင့်ပြုလုပ်ခြင်းဆိုတာနှုတ်ဖြင့်ပြောဆိုခြင်းမနောကာမစိတ်ဖြင့်ပြုလုပ်ခြင်းဆိုတာစိတ်ဖြင့်ကြံတွေးခြင်းအဲ့ဒါအင်္ဂလိပ်မှာတော့အဲ့ဒီကာမကိုများသောအားဖြင့် action လို့သုံးတယ် action လို့သုံးတယ် deed လို့သုံးတယ်များသောအားဖြင့်တော့ action လို့သုံးများတယ် action in mind action in speech action in deed လို့ဒီလိုသုံးတယ် action in mind ဆိုတာမနောပါ action and speaks speech ဆိုတာဝစီက action indeed or action indeed ဟုတ်တယ်ကာယကအဲ့တော့အဲ့ဒီပြုလုပ်တာမှန်သမျှမှာဟိုသဘာဝအတိုင်းပါပဲ action ရှိရင် reaction ရှိတယ် action ရှိရင် reaction ရှိတယ်ဘောလုံးတစ်လုံးကိုနိုင်ရန်ပေါက်လိုက်ဒီကပြစ်လိုက်တော့ ဟိုဟိုမှန်ပြီးတခါဒီပြန်လာတာဒီကတီးလိုက်တာ action နာယမှန်ပြီးပြန်လာတာ reaction လူတယောက်ကိုတွေ့တာနဲ့စိတ်ဆိုးလို့ဆဲလိုက်ဆိုလိုက်တယ်စိတ်ဆိုးလို့ဆဲလိုက်ဆိုလိုက်တဲ့အခါကျတော့ဟိုလူကအမလေးဆဲတာလေးနဲ့နားထောင်ကောင်းလိုက်တာဆိုပြီးပြုံးနေမှာပေါ့ဘယ်နဲ့ဟမ် ပြုံးလားမလုပ်မလဲပြန်ဆဲမှာပေါ့အဲ့တော့ပထမလူကစဆဲလိုက်တာက action ဟိုကပြန်ဆဲလိုက်တာက reaction reaction ဆိုတာအမှန်ကအကျိုးတရားပဲအကျိုးတရားကိုပြောတာကိုကစမဆဲမဲနဲ့သူကပြန်ဆဲတာဖြစ်ပါမလားကိုကစဆဲတာကအကြောင်းသူကပြန်ဆဲလိုက်တာကအကျိုး ကုသိုလ်ကံရဲ့ကောင်းကျိုးအကုသိုလ်ကံရဲ့ဆိုးကျိုးဆိုတာအဲ့ဒါပြောတာပါထူးထူးခြားခြားကြီးမဟုတ်ဒါသဘာဝကိုပြောတာသဘာဝကိုပြောတာဒါကြောင့်အပြုအမူမှန်သမျှမှာအဲ့ဒီအပြုအမူကြောင့်ဖြစ်တဲ့အကျိုးကတော့ရှိတာပဲကောင်းတာပြုလိုက်ရင် ကောင်းကျိုးဖြစ်လာတာပဲဆိုးတာပြုလိုက်ရင် ဆိုးကျိုးဖြစ်ပေါ်လာတာအခဏသူတော်ဘာကို စိတ်ဆိုးလို့မလို့ဆဲလိုက်တယ်ဆဲလိုက်တဲ့အခါကျတော့အဲ့ဒီဆဲလိုက်တာဟာအကုသိုလ်ဝစီကံနှုတ်နဲ့ပြုတ်လိုက်တဲ့ဝစီကံအကုသိုလ်ပဲအဲ့တော့အဲ့ဒီနှုတ်နဲ့ပြုတ်လိုက်တဲ့ဝစီကံဆဲမှုဟူသောအကြောင်းကြောင့်ဘလို့အကျိုးဖြစ်ပေါ်တော့သူကပြန်ဆဲလိုက်ခြင်းဆိုတဲ့အကျိုးဖြစ်ပေါ်မလာဘူးလားဖြစ်ပေါ်လာတယ် ဒါပေမဲ့အဲ့ဒါကအကျိုးဆက်ရှိသေးတယ်အကျိုးရင်းရှိသေးတယ်အပြန်ဆက်လိုက်ခြင်းဆိုတော့အကျိုးရဲ့အကျိုးတဲ့အရင်ခံကြတဲ့အကျိုးရှိသေးတယ်အဲ့ဒါဘာလဲဆိုတော့သူ့ဆဲလိုက်တာနဲ့သူကကိုယ်တခါတည်းမုန်းမသွားဘူးလားဟောအဲ့ဒါအကျိုးရမယ်အဲမုန်းတော့သူကလည်းပဲပြန်ဆဲလိုက်တယ်ဒါအကျိုးပြားပဲအကျိုးဆက်ဒါတော့အဲ့ဒီမှာမကောင်းတဲ့ အပြုအမူကြောင့်မကောင်းတဲ့အကျိုးဖြစ်ပေါ်တယ်ဒါကိုပဲအကုသိုလ်ကြောင့်ဆိုးကျိုးဆင်းရဲကျိုးရတယ်လို့ခေါ်တယ်ဟုတ်ကဲ့လားအဲ့တော့ကုသိုလ်ကံကုသိုလ်ကံရဲ့အကျိုး အကုသိုလ်ကံအကုသိုလ်ကံရဲ့အကျိုးဆိုတာဒါအဆန်းတကျယ်လားတဘာဝလားတဘာဝပဲတဘာဝကိုမြတ်စွာဘုရားကတရားစကားလုံးနဲ့သုံးပြီးတော့ မိန်ကြတော်မူတာပဲကုသိုလ်ကံညောင်းကောင်းကျိုးရတယ်အကုသိုလ်ကံညောင်းဆိုးကျိုးရတယ်ဒီလိုသုံးတာပဲတဘာဝပဲအဲ့တော့ဘယ်အပြုမျိုးမူမျိုးမဆိုဆိုကြပါစို့လူတယောက်အဝတ်ညင်ညင်နွမ်းနွမ်းနဲ့တွေ့နေတယ်တွေ့နေတော့ဩတော်တော်ဆင်းရတာပဲတနေ့ကတွေ့လဲဒီဝတ်ပဲအခုလဲဒီဝတ်ပဲသူခမညာအဲ့လိုဆိုပြီးတော့အင်ကြီးတစ်ထည်ကိုက ကိုမှအပိုလေးရှိနေတာပေးလိုက်တယ်ပေးလိုက်တယ်ဆိုလို့ရှိရင်အဲ့ဒီလူကငါအင်ကြီးပေးရမလားဆိုပြီးတော့စိတ်မဆိုးပေဘူးလားဟမ်ဘာဖြစ်ရလဲဟမ်ဟောအဲ့ဒီလူနေရာကိုနေကြည့်သမှာဘာဖြစ်မလို့ဝမ်းသာမှာပေါ့မဟုတ်ဘူးလားဝမ်းသာမယ် ဝမ်းသာပြီးတော့စိတ်ထဲကနှုတ်ကမပြောတာတော့မှစိတ်စိတ်ထဲကမလေးမောင်မင်းကြီးသားရဲ့ကျေးဇူးတင်လိုက်တာကျေးဇူးတင်လိုက်တာမဖြစ်ဘူးလားဖြစ်တယ်အပြောတတ်ရင်လည်းပဲပြောလိုက်မယ်ကျေးဇူးပါပဲကျေးဇူးပါပဲပြောဥမှာမဟုတ်လားအဲ့ဒါနဲ့မကသေးဘူးစိတ်ထဲကရှိဥမှာမလေးမောင်မင်းကြီးရဘုန်းကြီးပါစေတက်ရှိပါစေကြမ်းပါပါစေချမ်းသာပါစေနဲ့နှုတ်ကမပြောတော့လဲစိတ်ထဲကအဲ့လိုဆူမတောင်းဘူးလား အဲ့ဒါကောင်းကျိုးတွေလားဆိုးကျိုးတွေလားအဲ့ဒီကောင်းကျိုးတွေဘာကြောင့်ရကောင်းတာလှုပ်လို့ရကောင်းတာဘာတွေလှုပ်အင်ကြီးတထဲပေးကန်းလှူဒန်းလိုက်တယ်မဟုတ်လားအဲ့ဒီပေးကန်းလှူဒန်းခြင်းဆိုရက်အကျိုးအကြောင်းတရားကြောင့်ဟိုလူမှာဝမ်းသာသွားခြင်းစိတ်ချမ်းသာသွားခြင်းဆိုတဲ့အကျိုးဝမ်းသာစိတ်ချမ်းသာလို့မလို့မိမိကိုကျေးဇူးတင်ခြင်းအကျိုး မိမိပေါ်မှာမေတ္တာထားခြင်းအကျိုးဒါတွေမရဘူးလားဒီတော့လူရင်းကဟိုပြောချင်တာကကောင်းတဲ့အလုပ်အပြစ်ကင်းတဲ့အလုပ်ကြောင့်ကောင်းတဲ့အကျိုးအပြစ်ကင်းတဲ့အကျိုးဖြစ်ပေါ်တယ်ဆိုတာဒါအကြောင်းကျိုးသဘာဝပဲမကောင်းတဲ့အလုပ်အပြစ်မကင်းတဲ့အလုပ်ကြောင့်မကောင်းကျိုးဆိုးကျိုးအပြစ်မကင်းတဲ့အကျိုးဖြစ်ပေါ်တယ်ဆိုတာလည်း တဘာဝပဲအဲ့တော့လူတိုင်းလူတိုင်းကောင်းကျိုးချမ်းသာကိုကြိုက်သလားဆိုးကျိုးဆင်းရဲကျိုးကိုကြိုက်သလားကောင်းကျိုးချမ်းသာကြိုက်ရင်ကိုနှုတ်စိတ်သုံးပါလုံးနဲ့ဘာကိုလုပ်ရမလဲကောင်းတာလုပ်မှာပေါ့ကောင်းတာလုပ်ရင်စိတ်ကလည်းကောင်းတာပဲကြံတွေးပြစ်ကင်းတာပဲကြံတွေးနှုတ်ကလည်းပြစ်ကင်းတဲ့စကားပဲပြောကိုယ်ကလည်းပြစ်ကင်းတဲ့အလုပ်ပဲလုပ် အဲ့ဒီ action သုံးခုလုံးဟာအပြစ်ကင်းနေပြီဆိုလို့ချင်းဒီ action သုံးခုလုံးကြောင့်ရမယ် reaction ကဘာဖြစ်မလဲကောင်းသော reaction တွေအကျိုးတွေပဲဖြစ်မယ်မဟုတ်ပေဘူးလားအဲကိုကစိတ်ထားမတတ်လို့ကိုစိတ်ဓာတ်တွေကယုံညံ့နေလို့အပြောကလည်းယုံညံ့တဲ့အပြော အလုတ်ကလည်းယုံညံ့တဲ့အလုတ်အပြစ်မကင်းတဲ့အပြောတွေအလုတ်တွေသာလောက်ပြီဆိုရင်တော့အကျိုးကမကောင်းကျိုးဆိုကျိုးကလာဖို့မသေးကြဘူးလားအဲ့ဒါဖျားဟောလို့လာရမှာလားသူ့တဘာဝအရာလာရမှာလားတဘာဝအရာလာမှာဖျားဟောတရားဆိုတာထူးထူးခြားခြားတွေမဟုတ်ဘူး သဘာဝတရားပေါ်သဘာဝတရားတွေကို လူတွေက မသိသေးတာတွေမမြင်သေးတာတွေကိုမြတ်စွာဘုရားကမသိသေးမမြင်သေးတဲ့သဘာဝတရားတွေကို ဖော်ပြတာပဲဒါပဲဟုတ်ဘူးလားဘယ်ဘယ်အကြောင်းဘယ်အကျိုးပဲဖြစ်ဖြစ်ဘယ်ကိစ္စပဲဖြစ်ဖြစ်ဘုရားလှုပ်လို့ဘုရားဟောလို့ဖြစ်ရတာမဟုတ်ဘူးဘာကြောင့်ဖြစ်ရတာလဲသူ့သဘာဝတရားအရာဖြစ်ရတာပဲ အဲ့ဒါကိုလူတွေကသတိမထားမိမသိကြတော့သတိမထားကြမသိကြတော့မြတ်စွာဘုရားကသတိထားအောင်သိအောင် ဖော်ထုတ်ပေးလိုက်တာတဘာဝတရားဆိုတာဒီလိုရှိတယ်အဲ့ဒီတဘာဝတရားလွန်ဆန်လို့မရဘူးသူတဘာဝဟောတဘာဝအတိုင်းဖြစ်တယ်အဲ့ဒါလို့ဟောတာကိုပဲမြတ်စွာဘုရားတရားလို့ခေါ်ရတာအမှန်တော့မြတ်စွာဘုရားတရားလားဘုသူတရားတော့ အဲသဘာဝရဲ့တရားပဲအဲဒါကနားလည်မဲ့လူတိုင်းလူတိုင်းနားလည်မဲ့ဆိုလို့ရှိရင် ခရိယာနေမွတ်စလင်နေဘာတွေလုပ်နေစရာလိုသေးတော့မလိုပါဘူးဟုတ်လားသဘာဝတရားအတိုင်းတို့ လိုက်နာမယ်ဆိုလို့ရှိရင်ပြီးမသွားဘူးလားတကယ်လို့သဘာဝတရားအတိုင်းလိုက်နာလိုက်နာမယ်ဆိုပြီးလိုက်နာလို့ရှိရင်တော့ဘာတွေပဲဖြစ်မလဲဘာဘာသာဝင်တွေပဲဖြစ်မလဲ ဗုဒ္ဓဘာသာဝင်တွေပဲဖြစ်မှာပေါ့ဘာကြောင့်လဲဆိုတော့ဗုဒ္ဓဘာသာကသဘာဝတရားတွေကိုဖော်ပြထားတာကိုမဟုတ်လားအော်တရားကလည်းဘယ်ရောက်တော့ဟမ်ဘာဘာပြောရင်လားအဲကောင်းတာလုပ်ရင်ကောင်းကျိုးရတယ်ဆိုတာလုပ်ရင်ဆိုပြရတယ်ဒါပြောရင်လားအဲ့ဒါကိုကြည်ကြည်ပြန့်ပြန့်လေးသဘာဝကြကြလေးတွေးတတ်သိတတ်နားလည်တတ်စေခြင်းလို့ဟုတ်တယ်မလားဟမ် ဒီတော့သီလဆောက်တည်တယ်ဆိုကြပါစို့တတ္တဝရဲ့အတ္တမတပါဘူးသူတို့ပစ္စည်းမတရားမယူပါဘူးကာမဂုဏ်တို့မှမောက်မောက်မမမကြည့်ပါဘူးလိမ်မပြောပါဘူးရက်သေးစားမတော့စားပါဘူးအဲ့ဒါတွေဟာတကယ်လို့တတ်ရင်ခိုးရင်ကျူးလွန်လို့ရှိရင်လိမ်ပြောရင်အရက်သေးစားတော့စားရင်အပြစ်ရှိမလားမရှိဘူးလားရှိတယ်ဆိုတာကောင်းကျိုးရတာလားဆိုးကျိုးရတာလားအဲ့ဒါကိုသိလို့မလို့ မလုတ်ဖဲရှောင်လိုက်တယ်တတ္တဝရဲ့တဲ့မလုတ်ဖဲရှောင်လိုက်တယ်ပြည့်စိတ်ချင်းကြဘိုးကစမတတ်ဘူးရှောင်လိုက်တယ်ဆိုလို့ရှိရင်သူ့အသက်မတတ်ဘူးဆိုတာတတ္တဝရဲ့အသက်မတတ်ဘူးဆိုတာတတ္တဝကိုဆင်းရဲအောင်မလုပ်ဘူးဆိုတဲ့အဓိပ္ပာယ်ပဲမဟုတ်လားဆင်းရဲအောင်လှုပ်ခြင်းမှရှောင်ကျင်ခြင်းမဟုတ်ဘူးလားအဲ့ဒါဆင်းရဲအောင်လှုပ်ခြင်းမှရှောင်ကျင်ခြင်းဆိုတဲ့အထဲမှာ မေတ္တာသဘောမပါဘူးလားပါတာမို့မေတ္တာသဘောပါတယ်တတ္တဝမစင်းရဲစေခြင်းဘူးမိမိဟူသောအကြောင်းကြောင့်ဒါကြောင့်တတ္တဝစိတ်ဆင်းရအောင်လည်းငါမလုပ်ဘူးမပြောဘူးတတ္တဝစိတ်ဆင်းရအောင်လည်းငါအဲမပြုတ်လုပ်ဘူးအဲ့ဒါလို့ရှောင်လိုက်တဲ့အခါကျတော့သူရဲ့အလုတ်ဟာတတ္တဝါကိုဆင်းရဲစေခြင်းမှပျက်စီးစေခြင်းမှ ရှောင်ကျင်တာဖြစ်တဲ့အတွက်အဲ့ဒီရှောင်ကျင်ခြင်းဆိုတော့ action ညောင်ရမယ် reaction ကဘာဖြစ်မလဲဟဲ့သူ့ကိုလည်းပဲဘသူကမှဆင်းရဲအောင်ကိုဆင်းရဲစိတ်ဆင်းရဲဖြစ်အောင်မလုတ်ချင်းဆိုတဲ့ဒီ reaction မရနိုင်ဘူးလားပြီးတော့သူ့ကိုတတ္တဝါအများကမေတ္တာထားခြင်းဆိုတဲ့ဒီ reaction ကိုမရနိုင်ဘူးလားရနိုင်တာပဲအဲ့ဒါသီလပေါ့ မဟုတ်လားဒါကြောင့်သူတမတရှောင်ကျင်လတ်မှု မကတ်ယောဂသူမြဆင်းရဲအောင်မလုပ်ဘူးဆိုတော့ကိုယ်ဆင်းရဲတာမရှိဘူးပေါ့ဆင်းရဲတာမရှိဘူးဆိုတော့ကိုယ်ဆင်းရဲလည်းမရှိဘူးစိတ်ဆင်းရဲလည်းမရှိဘူးဆိုတော့ယောဂဝေဒနာရှိအောင်မလားမရှိဘူးပူကင်းကွာ၍ပြီးတော့မအာသူတမတရှောင်ကျင်လတ်မှုမကတ်ယောဂပြီးတော့ လွန်ကြမ်းပါလျက်တဲ့ကဲသူများဆင်းရဲအောင် ပြုလုပ်ခြင်းမှာရှောင်ကျင်တယ်ဆိုတဲ့အတွက်မိမိမှာကိုယ်ဆင်းရဲမရှိစိတ်ဆင်းရဲမရှိဘူးဆိုတာဒါကြမ်းမာတာပဲမဟုတ်ဘူးလားမကတ်ယောကလွန်ကြမ်းမာလျက်ပြီးတော့ရှည်စွာအသက်တဲ့ဟုတ်ကဲ့လားကိုတရားထိုင်နေတာပြောစကိတ်လေးလာကြိုက်လို့မလို့မလေးဒီပြောစိတ်ကလည်းတရားထိုင်တာတောင်လာနှောက်ရက်တယ်ဆိုဖြစ်ချလိုက်အဲဘာလို့တော့ သူများရှည်မဲ့အတက်ကိုတူအောင်လုပ်လိုက်တယ်မလားအဲတူအောင်လုပ်လိုက်တယ်ဆိုရင်ကိုလည်းပဲအသက်တူရင်ဆိုတော့ reaction ပဲပြန်ရမှာပေါ့ကာမတရိခကဝိပါကကိုလောက်တဲ့အလောက်နဲ့တူတဲ့အကျိုးကိုရတယ်တဲ့ကာမတရိခကဝိပါကအကျိုးကိုရတယ်တဲ့ဒီတော့လာပြီးပြစိတ်ကတ်တယ်ဆိုလို့ရှိရင်ကြိုက်တယ်ကြိုက်တယ်ကြိုက်တယ်လို့လဲရှုမှကြိုက်တယ်ကြိုက်တယ်ရှုမှရင်ကပြစိတ်လေး အသက်ရှိပါစေချမ်းသာပါစေချမ်းသာပါစေအဲ့ဒါလိုစိတ်ကလည်းမေတ္တာထားတယ်အဲ့ဒါလိုထားပြီးတော့ကြိုက်တယ်ကြိုက်တယ်နဲ့ရှုမှတော်တော်ကြာကြာတော့သူဟာသူသွားမှာမဟုတ်လားအဲ့ဒီတော့သူစိတ်ဆင်းရဲအောင်ကိုလှုပ်သေးလားကိုဆင်းရဲအောင်ကိုလှုပ်ကြလားမလှုပ်တော့ reaction ကမိမိစိတ်မဆင်းရဲခြင်းကိုမဆင်းရဲခြင်းဆိုတဲ့အကျိုးပဲပေါ့တဘာဝမကြဘူးလားတိတ်ကြတယ်နော်မြတ်စွာဘုရားတရားက သေသေးချာချာသိလေသဘာဝကြလေပဲဘာကြောင့်လဲဆိုတော့သဘာဝတရားတွေပေါ်ထုတ်တာတော့မြတ်စွာဘုရားက creation မလုပ်ဘူး creation မလုပ်ဘူးသူကမြတ်စွာဘုရားက disclose လုပ်တယ်သို့မဟုတ် discover ဖြစ်တယ်ပေါ့ creation ဆိုတာမရှိတာကိုရှိအောင်မဖြစ်တာကိုဖြစ်အောင်လုပ်တာဥပမာသာဝရဘုရားသခင်ကတတ္တဝါတွေဖန်ဆင်းတယ်ဆိုတာမရှိတဲ့တတ္တဝါတွေရှိလာအောင်ဖန်ဆင်းတာ မရှိတဲ့ကမ္ဘာလောကကြီးရှိလာအောင်ဖန်ဆင်းတာအဲ့ဒါ creation ဒါကြောင့်မလို့သာဝရဘုရားသိက္ခာကို creator လို့ခေါ်တယ်မဟုတ်လားဖန်ဆင်းတဲ့လူကြီးဖန်ဆင်းတဲ့ပုဂ္ဂိုလ်ကြီးမြတ်စွာဘုရားကဘယ်ဟာကိုမှ create မလုပ်ရှိတဲ့သဘာဝကိုသဘာဝအမှန်တိုင်းသိအောင်ကြည့်တယ်အမှန်တိုင်းသိတော့သိတဲ့အတိုင်းဖော်ထုတ်ပြတယ်ဒါပဲမဟုတ်လားဥပမာသစ္စာ၄ပါးကြည့်ပါ အမှန်တရား၄ပါးဒုက္ခသစ္စာဆိုတာယုံနဲ့နာနဲ့ ရုပ်ခန္ဓာနာခန္ဓာမှန်သမျှဘာဖြစ်တော့မဆင်းရဲဘူးလားအဲ့ဒါသိကြတယ်မဟုတ်ဘူးလားအဲ့ဒါသဘာဝပဲမဟုတ်လားအဖေဟောမှဆင်းရဲလာတာလားဘာဘယ်ချိန်ကစဆင်းရဲလားယုံနာခန္ဓာရကြတဲ့ကဆင်းရဲလာတာဒါကိုမြတ်စွာဘုရားဒါဆင်းရဲမှန်တရားလို့ဖော်ထုတ်ပေးတာပဲအေးအဲ့ဒါဘာကြောင့်ဖြစ်တယ်လဲဆိုတော့လူကျင်တတ်မဲ့မှုကြောင့်ဖြစ်တာတဲ့ လိုချင်တတ်မဲ့နှစ်သက်တွေ့တွေ့တာမှုကြောင့်ဒီဆင်းရဲတွေဖြစ်နေတာတဲ့မလိုချင်မတတ်မဲ့ရင်ဒီဆင်းရဲတွေမဖြစ်ဘူးတဲ့အဲလိုချင်လို့ဆင်းရဲတယ်ဆိုတာဟုတ်ပါမလားလိုချင်ရတယ်မဟုတ်ဘူးလားဘယ်လားဆင်းရဲမလို့ဟမ်ဟမ်ရဟောင်းလောက်တာလိုချင်စိတ်ဖြစ်နေကြတဲ့စိတ်ထဲမှာဆင်းရဲမနေဘူးလားအဲ့ဒီကြတဲ့ဆင်းရဲနေတာပဲ လိုချင်တဲ့စိတ်ကလေးဖြစ်နေတဲ့ဆင်းရဲနေတာအဲ့ဒီလိုချင်စိတ်ကြောင့်ရဖို့ရလောက်ရတဲ့အခါလဲဆင်းရဲတယ်မရပြန်လဲဆင်းရဲတယ်ရပြန်လဲဆင်းရဲတယ်အဲ့တော့လိုချင်လို့ရတယ်ဆိုတာမသေးကြဘူးလားအဲ့ဒါဘုရားဟောလို့ဖြစ်တာလားသူ့တဘာဝအရာလား အဲသူ့သဘာဝကဒီလိုဖြစ်လို့မြတ်စွာဘုရားဟေးအဲ့ဒီဆင်းရဲတွေရဲ့အကြောင်းဟာတခြားမဟုတ်ဘူးလူကျင်တာပဲတတ်မဲ့တာပဲနှစ်သက်တာတွေ့တာတာပဲဒါသူ့အကြောင်းပဲဒါကြောင့်သမှုရိယသစ္စာလူကျင်တတ်မဲ့နှစ်သက်တွေ့တာတာက သမှုရိယသစ္စာယုတ်ခန္ဓာနာခန္ဓာခေါ်တော့ယုတ်နာနှစ်ပါးကဒုက္ခသစ္စာဒီတော့ဆင်းရဲရှိရဲမဆင်းရဲတဲ့သဘောကမရှိဘူးလား ရှိတာပေါ့အဲ့ဒီမစင်းရတဲ့သဘောဟာနိဗ္ဗာန်ပဲဟုတ်သလားမစင်းရတဲ့သဘာဝဟာနိဗ္ဗာန်ပဲမစင်းရဘူးဆိုတော့ကဆင်းရဲငြိမ့်နေတာပေါ့မဟုတ်လားအဲ့တော့ဆင်းရဲငြိမ့်နေတာဆိုတော့ဆင်းရဲငြိမ့်သွားအောင်လုပ်တဲ့နီလန်းရှိရမယ်မဆင်းရဲတဲ့သဘာဝတွေ့အောင်လုပ်တဲ့နီလန်းရှိရမယ်ပေါ့တစုံတစ်ခုရှိတယ်ဆိုအဲ့တစုံတစ်ခုကိုရစေနိုင်တဲ့နီလန်းကမရှိရဘူးလား ရှရတာပေါ့ကိုကမတွေ့သေးမသိသေးလားဟိုးဒကမကြီးကငိုက်နေဟိုးနောက်ဆုံးကဒကမကြီးအမလေးယောဂီလားယောမဂီလားဘလို့ကြီးထိုင်နေတာတော့သွားပြောသားဟဲ့ဟဲ့ဟာကြလားဟိုတရောင်ကပေါင်မထောက်မထားနဲ့မမထိုင်အဲငိုက်တရားနာလို့ဘာရမလဲငိုက်တယ်ဆိုတာအကုသိုလ်ထိနမိတာခေါ်တဲ့အကုသိုလ်အကုသိုလ် အကုသိုလ်မှာသူ့ကိုနိဝရဏလို့ခေါ်တယ်ဓမ္မကြီးနားထောင်သားနေရပြောတာငိုက်တယ်ဆိုတာနိဝရဏခေါ်တယ်နိဝရဏဆိုတာကုသိုလ်တွေကိုပိတ်ဆို့ထားတဲ့တရားတဲ့ကုသိုလ်မဖြစ်အောင်ပိတ်ဆို့တဲ့တရားကိုနိဝရဏခေါ်တယ်အဲ့တော့ငိုက်နေပြီဆို ကုသိုလ်ဖြစ်သေးရဲ့လားအဲမဖြစ်ရင်ဘာပဲဖြစ်မလဲအကုသိုလ်ပဲဖြစ်မယ်ဓမ္မကြီးအဲ့ဒါကုသိုလ်မဖြစ်အောင်အပိတ်ဆို့ခံနေရတာဘာကြောင့်လဲဆိုတော့ ခါကြီးကုန်းပြီးတော့တရောင်ကြီးနဲ့ပေါင်ထောက်ပြီးတော့အပြင်းထူလျက်တရားနာလို့ဟုတ်ကလားဟမ်မမထာအခုတခါတရောင်ကြီးနဲ့ပေါင်ထောက်ပြီးနာရာတွေ့ပြီဆိုရင်ခေါ်ပြီးဓာန်ပေးမယ်ဟောဒီနမှာမတ်တရက်ပြီးအနာခိုင်းမယ်ဟုတ်ပြီလားအဲယောဂီလားယောမဂီဘူးလားယောဂီလားဥပုသ္တလားဥပုသ္တအဲအဲ ဥပုသ္တေဆိုလို့ရှိရင်တော့ရသမျှဟာလေးကုန်ပါပြီယူထတဲ့သီလာလေးကုန်ပြီမလဲတရားလည်းမရောက်တော့ဒကမကြီးပြောလိုက်တာနဲ့တရားအစပြောက်သွားတယ်မြင်တော့မြင်တာစပြီးတော့သီလစယူတဲ့သူဟာပေါင်မတောင်ထောက်ယူနေတဲ့သူတော့ဒကမကြီးတော့အိတ်တော်မှာပဲလို့စိတ်ထဲကသိတော့သိလိုက်တာသတိမပေးပြီလို့ဒီတော့ကောင်းတာလုပ်ရင်ကောင်းကျိုးရတယ်ဆိုတာလုပ်ရင်ဆိုးပြရတယ်ဆိုတာ သူ့တဘာဝအရာနောက်ဆုံးမှတစ္ဆာ၄ပါးအထိအဲ့ဒါမှန်နေဆိုတာတစုံတစ်ခုရှိနေတယ်ဆိုအဲ့တစုံတစ်ခုရအောင်လုပ်တဲ့နီလန်းကတော့မဟုတ်ချရှိရတယ်အဲ့ဒီနီလန်းကိုကိုအမှန်တိုင်းမတွေ့သေးရင်တော့မရပဲတွေ့လို့အဲ့ဒီနီလန်းအတိုင်းလိုက်ပြီဆိုရင်တော့ရတာပဲဒါကြောင့်ဆင်းရဲကိုငြိမ်းအောင်လုပ်တဲ့နီလန်းရှိတယ်ရှိနေတဲ့ချမ်းသာသဘာဝကိုတွေ့အောင်လုပ်တဲ့နီလန်းရှိတယ်အဲ့ဒီနီလန်း အဲ့တော့မြတ်စွာဘုရားကကိုယ်တိုင်တွေ့ထားတယ်တွေ့တဲ့အတိုင်းပြန်ပြီးတော့သင်ကြားပေးထားတယ်အဲ့ဒါကဘာလဲဆိုတော့မဂ္ဂင်၈ပါးတဲ့မဂ္ဂင်၈ပါးဟာဆင်းရဲငြိမ်းအောင်လုပ်တဲ့နိလန်းရှိနေတဲ့ချမ်းသာတဘာဝကြီးကို တွေးအောင်လုပ်တဲ့နိလန်းပဲအဲ့ဒီမဂ္ဂင်၈ပါးကျင့်ကျင့်ရင်ရှိနေတဲ့ဒုက္ခတွေဆင်းရဲတွေငြိမ်းမယ်ငြိမ်းတဲ့အခါကျတော့ ရှိနေတဲ့ချမ်းသာသဘာဝကြီးပေါ်လာမယ်တွေ့သွားမယ်ဒါတော့အဲ့ဒီမှာလည်းပဲပထမယုံနာကယုံနာနှစ်ပါးဟာဒုက္ခဆိုတာဒါသဘာဝအရာမှန်တယ်အဲ့ဒီဒုက္ခကို ဖြစ်စေတဲ့တရားကလူချင်းတတ်မဲ့နှစ်သက်တွေ့တာတဲ့တဏှာလောဘသမှုရိယသစ္စာသူမှန်တယ်အဲ့တော့ဆင်းရဲရှိလို့ရှိရင်ဆင်းရဲငြိမ့်နေတဲ့သဘာဝဆင်းရဲမရှိတဲ့သဘာဝလည်းရှိတယ် အဲ့ဒီသဘာဝဆင်းရဲမရှိပဲချမ်းသာနေတဲ့ဆင်းရဲငြိမ့်နေတဲ့သဘာဝကတော့និရောဓသစ္စာဆင်းရဲငြိမ့်မှု အမှန်ဘာသစ္စာလဲဆင်းရဲငြိမ့်တဲ့သဘာဝဟုတ်တယ်မဟုတ်လားនិရောဓသစ္စာဒါဖြင့်အဲ့ဒီဆင်းရဲငြိမ့်တဲ့သဘာဝကို တွေးအောင်ချမ်းသာတဲ့သဘာဝကို တွေးအောင်လုပ်တဲ့နိလန်းကဘာလဲမဂ်ရှင်ပါ မဲခင်၈ပါးဆိုတာဘယ်ဟာတွေလဲအဲ့ဒီမဲခင်၈ပါးကိုမြတ်စွာဘုရားပထမဆုံးဟောတဲ့တရားဥမှာမဲခင်၈ပါးရဲ့သဘောကိုတိတိကျကျတိတိကျဟာနေရောဓဂာမိနိပฏิပဒါအရိယသစ္စာနဲ့အဲ့လိုမိတ်တယ် ဒုက္ခဆင်းရဲនិရောဓချုပ်ငြိမ်းခြင်းချုပ်ငြိမ်းရာဂာမိနိတွားရရောက်စေနိုင်သောဝါရောက်ချောင်းဖြစ်သောပฏิပဒါအကျင့်ဒီဟုသော သစ္စာ အမှန်တရားဒုက္ခនិရောဓဂာမိနိပฏิပဒါအရိယသစ္စာဆင်းရဲချုပ်ငြိမ်းရာနိဗ္ဗာန်သို့ရောက်ကြောင်းအကျင့်လံအမှန် အဲ့ဒီမှာမဂ္ဂင်၈ပါးကိုသူရဲ့သဘာဝမပေါ်ဘူးလားမြတ်စွာဘုရားဟောတာလားဒုက္ခនិရောဓဂာမိနိပฏิပဒာအရိယသစ္စာဆင်းရဲငြိမ်းရာနိဗ္ဗာန်သို့ရောက်ကြောင်းအကျင့်လံအမှန်တရားဒုက္ခនិရောဓဆင်းရဲငြိမ်းရာနိဗ္ဗာန်သို့မဟုတ်ဆင်းရဲငြိမ်းခြင်းတည်းဟူသောနိဗ္ဗာန် ဂါမိနိယောက်ျောင်းပฏิပဒအကျဉ်လန်းသစ္စာအမှန်တရားဒါကြောင့်မဂ္ဂင်၈ပါးဟာဆင်းရဲငြိမ်းတဲ့သဘောနိရောဓချမ်းသာသဘာဝဆိုတဲ့နိဗ္ဗာန်ဆင်းရဲမရှိဘဲနေတဲ့သဘာဝနိဗ္ဗာန်အဲ့ဒီနိဗ္ဗာန်ကိုတွေ့တွေ့စေနိုင်တဲ့အကျဉ်းလားရောက်စေနိုင်တဲ့အကျဉ်းလား မဟုတ်ဘူးလားဘယ်ဟာလဲကဲအဲ့ဒါကောမြတ်စွာဘုရားဟောလို့ရောက်ရတာလားသူ့တဘာဝအရာရောက်တာလားအဲ့ဒါကြောင့်မလို့မြတ်စွာဘုရား တရားတော်တွေကတဘာဝတွေကြီးဟောထားတာဖြစ်တဲ့အတွက်မှားလို့ကိုမရအမြဲတမ်းကိုမှန်တာပဲအဲသူ့တဘာဝကိုကမှားသွားရင်တော့လည်းမှားမှာပဲဒါပေမဲ့တဘာဝက မှားတယ်လို့ရှိသေးလားသဘာဝဆိုတာသူ့သဘောသူဆောင်းတာမဟုတ်လားရေဆိုလို့ရှိရင်ပူတာများရှိသေးလားဩရေနွေးလေဟုတ်ကဲ့ရေနွေးကြတော့ကဲရေသဘာဝလို့ပြောရမလားဘာသဘာဝတော့ရေနွေးသဘာဝပေါ့မဟုတ်လားအဲရေနွေးသဘာဝကတော့ပူတာပေါ့ရေအေးသဘာဝကတော့အေးတာပေါ့ အတုတဘာဝသူဆောင်တာဒါကြောင့်မလို့တဘာဝတရားတွေကိုဖော်ပြထားတဲ့မြတ်စွာဘုရားရဲ့တရားဟာဘယ်တော့မှမမှားဘူးအမြဲတမ်းမှန်တယ်ဒုက္ခသစ္စာဆင်းရဲအမှန်တရားယုံနဲ့နာသမုဒိယသစ္စာဆင်းရဲဖြစ်ကြောင်း အမှန်တရားလိုခြင်းတတ်မဲ့နှစ်သက်တွေ့တာမှုတဏှာလောဘနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားနိဗ္ဗာန်နိဗ္ဗာန်မှာဘာမှမရှိဘူး ဘာဆင်းရဲမှမရှိဘူးစိတ်ဆင်းရဲလည်းမရှိဘူးကိုယ်ဆင်းရဲလည်းမရှိဘူးရုပ်ဆင်းရဲလည်းမရှိဘူးနာမ်ဆင်းရဲလည်းမရှိဘူးငြိမ့်နေတဲ့သဘာဝဆင်းရဲငြိမ့်နေတဲ့သဘာဝမကသစ္စာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျင့်လန်းအမှန်တရားဘယ်သူလဲမကင်ရှိပါတရားကလည်းဘယ်ကနေပြောတာဘယ်ရောက်သွားဟမ်ကံကံရဲ့အကျိုးကနေပြီးသစ္စာလေးပါးရောက်သွားပြီ အဲနောက်ဘယ်အောင်မှမသိသေးဘူးနော်ကဲဒီနေရာလေးတော့ရက်ပြီးတော့နည်းနည်းလေးမှတ်မိအောင်ပြောကြအောင်နည်းနည်းလေးအခုနပြောတာသဘောပေါက်တယ်နော်ဒုက္ခသစ္စာဆင်းရဲအမှန်တရားဆိုတာဘယ်ဟာလဲယုံနဲ့နာခန္ဓာကိုယ်နဲ့စိတ်သမုဒိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားဆိုတာဘယ်ဟာလဲလူချင်းတတ်မဲ့နှစ်သက်တွေ့တာတဲ့တဏှာလောဘ တဏှာလောဘဟုတ်ကဲ့လားနိရောဓသစ္စာဆင်းရဲချုပ်ငြိမ်းတဲ့အမှန်တရားဆိုတာပဲဟာလေနိဗ္ဗာန်ဆင်းရဲငြိမ်းနေတဲ့သဘာဝဆင်းရဲမရှိဘဲနေတဲ့သဘာဝဟုတ်ကဲ့လားဆင်းရဲမရှိဘူးဆိုတဲ့ကဘာရှိရအဲ့ဒါပေါ့နိရောဓသစ္စာမေဃသစ္စာဆိုတာရော ဆင်းရဲချုပ်ငြင်းရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်တရားအဲ့တော့အတူပြောမှဆိုရင်ဆင်းရဲချုပ်ငြင်းကြောင်းအကျဉ်းလန်းအမှန်တရားပေါ့အတူခေါ်မဲ့ဆိုအရေးခေါ်ရင်နော်ဆင်းရဲချုပ်ငြင်းရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်တရားအဲ့ဒါကဘာတူလဲဟုတ်ကဲ့လားသိကြပြီလားဂိုင်းဆိုတစ္ဆာ၄ပါး သဘာဝအမှန်တရားဆိုသည်မှာ သစ္စာ၄ပါးသဘာဝအမှန်တရားဆိုသည်မှာဒုက္ခသစ္စာဆင်းရဲအမှန်တရားယုံနာနှစ်ပါးသမုဒိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရား လိုချင်တတ်မဲ့နှစ်သက်တွေ့တာတဲ့တဏှာလောဘသမုဒိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားလိုချင်တတ်မဲ့နှစ်သက်တွေ့တာတဲ့တဏှာလောဘသစ္စာ၄ပါး သဘာဝအမှန်တရားဆိုသည်မှာဒုက္ခသစ္စာဆင်းရဲအမှန်တရားယုံနာနှစ်ပါးသမှုရိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားလိုခြင်းတတ်မဲ့နှစ်သက်တွေ့တာတဲ့တဏှာလောဘ သစ္စာ၄ပါးသဘာဝအမှန်တရားဆိုသည်မှာဒုက္ခသစ္စာဆင်းရဲအမှန်တရားယုံနာနှစ်ပါးသမုဒယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားလိုခြင်းတတ်မဲ့နှစ်သက်တွေ့တာတဲ့ တဏှာလောဘတဏှာလောဘအဲဆို လောက်ဆိုပြည့်စုံသွားပြီလားမမေ့တော့ဘူးလားမေ့တာဟုတ်ကလားမခုခုတရားထတော့တရားဝဲပြီးတာနဲ့မိတ်သွားပြန်ဆိုနောက်နှစ်ခေါက်ဆို ဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားနိဗ္ဗာန်နိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားနိဗ္ဗာန်ဆို ကသစ္စာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်တရားမဂ္ဂင်၈ပါးမဂ္ဂသစ္စာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်တရားမဂ္ဂင်၈ပါးမဂ္ဂ မကသစ္စာဆင်းရဲချုပ်ငင်းရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်တရားမကင်၈ပါး အပြန်ဆုံး ခင်၈ပါးဆိုတာအခုယောဂီတို့အထုတ်နေတာပဲယောဂီတို့ရှုမှတ်နေတာဟာအဲ့ဒါမဂ်ခင်၈ပါးပဲရှုဖို့ရအထုတ်တာတမ္မာဝါယာမယောဖြစ်သမျှနာမ်ဖြစ်သမျှရှုသိနေတာကတမ္မာတတိအဲ့ဒီအရှုခံရုပ်ပေါ်နာမ်ပေါ်စိတ်တည်ငြိမ်နေတာကတမ္မာတမာတိအဲ့ဒါတော့တည်ငြိမ်အောင် ရှုခံရုပ်ပေါ်နာမ်ပေါ်စိတ်ကလေးဥတက်တင်ပေးတာကတမ္မာသင်္ကပ္ပအဲ့ဒီရုပ်အဲ့ဒီနာမ်ရဲ့ဩ ဖောင်းကျွနေတဲ့သဘောပါလားပိန်ကျနေတဲ့သဘောပါလားတွေးနေတဲ့သဘောပါလားစဉ်းစားနေတဲ့သဘောပါလားဖြစ်ပေါ်ပြီးပျောက်ပျောက်သွားတဲ့သဘောပါလားလို့အမှန်တိုင်းသိတာကတမ္မာဒိဋ္ဌိအဲဒါလို့သိအောင်ရှုနေတော့မှမကောင်းတဲ့အပြစ်မကင်းတဲ့စကားတွေမပြောဘဲရှောင်ကျင်တာတမ္မာဝါစာအပြစ်မကင်းတဲ့အလုပ်တွေမလုပ်ဘဲရှောင်ကျင်နေတာတမ္မာကမ္မတအပြစ်မကင်းတဲ့အတ္တမဝါညာရှောင်ကျင်နေတာ တမအာဇီဝတကယ်တော့အဲ့ဒီတမဝါစာတမကမ္မတတမအာဇီဝကသီလကိုစင်ကြယ်အောင်စောင့်ထိန်တဲ့အချိန်ကစပြီးမိမိတဏ္ဍာမှာဖြစ်နေပြီသီလကိုစင်ကြယ်အောင်စောင့်ထိန်တဲ့အချိန်ကစပြီးတော့အပြစ်မကင်းတဲ့စကားတွေမပြောဘူးအပြစ်မကင်းတဲ့အလုပ်တွေမလုပ်ဘူးအပြစ်မကင်းတဲ့အသက်မဝညောင်းနေမပြုလို့တမဝါစာတမကမ္မတတမအာဇီဝပေါင်းတော်မဂ္ဂင်၈ပါးအဲ့ဒါယောဂီတို့ရှုနေတာမှတ်နေတာဟာ မဂ္ဂင်၈ပါးပဲဟုတ်ကဲ့လားနတ်ပြည်ရောက်ဖို့လားမြမပြည်ရောက်ဖို့လားလူပြည်လည်းရောက်ဖို့လားဟုတ်ကဲ့လားအဲ့ဒီအတိုင်းအဲ့ဒီလမ်းအတိုင်းသာဖြောင်းဖြောင်းသွားရဲ့နော်အဲရောက်မှာပဲမရှိတဲ့နိဗ္ဗာန်ရောက်ရမှာလားရှိတဲ့နိဗ္ဗာန်ရောက်ရမှာလားရှိနေလို့ရောက်ရမှာပေါ့ရန်ကုန်ကနေပြီးတော့ မန္တလေးသွားတဲ့6နာရီယထာကြီးည6နာရီယထာကြီးစီးသွားတဲ့ခါကျတော့လမ်းဆုံးတော့ပဲရောက်မန္တလေးရောက်တာဟာယထာကြီးရောက်မှပဲမန္တလေးမြို့ကြီးကပေါ်လာတာလားဒါမှမဟုတ်အရင်ကတည်းကရှိနေတာလားသိကြလားရှိတဲ့နေရာရောက်အောင်ဘာလုပ်ရသလဲယထာစီရတယ်မဟုတ်လား ဒါဖြင့်ရှိနေတဲ့ဆင်းရဲငြိမ်းတဲ့သဘာဝနိရောဓသစ္စာဆင်းရဲငြိမ်းတဲ့သဘာဝကြီးကို ရောက်အောင်ဟောပါလို့ရတော့မဂ္ဂင်၈ပါးယထာကြီးစီးရတယ်ဟုတ်တယ်မဟုတ်လားဖြောင်းမြောင်စီးရင်ရောက်မယ်ဖြောင်းမြောင်မစီးရင်တော့လည်းမရောက်ဘူးအဲ့ဒါလဲသဘာဝပဲမဟုတ်လားကဲအဲ့ဒီ အဆုံးစုံအထိအဲ့ဒါမမှန်ဘူးလားမြတ်စွာဘုရားရဲ့တရားကဒီတော့ခုနအခြေခံအဖြစ်ဒါနသီလဘာဝနာကုသိုလ်ကောင်းမှုသုံးပြီးတော့မုတ်ချကိုလှုပ်ကိုလှုပ်ရတယ်ဘာကြောင့်လဲဆိုတော့ကောင်းတဲ့အလုပ်ဟာကောင်းကျိုးကိုရစေလို့ဒါကြောင့်သီလဆောက်တည်တယ်ဆိုတာအပြစ်မကင်းတာတွေမပြုတ်လို့မပြောဆိုမိအောင်ရှောင်ခြင်းစောင့်စည်းထိမ့်သိမ့်တာ ဘာဝနာတရားဆိုတာစိတ်ကလေးတွေကုသိုလ်စိတ်ကလေးတွေကြီးဖြစ်ပြီးတော့အပြစ်ကင်းတဲ့စိတ်ကလေးတွေဖြစ်ပြီးတော့စင်ကြဲနေအောင် လေ့ကျင့်ပွားများအထောက်တာအဲ့တော့အဲ့ဒါတွေကောင်းတာတွေလားဆိုးတာတွေလားကောင်းတာတွေလုပ်တယ်ဆိုတော့ကောင်းကျိုးရမယ်ဟုတ်တယ်မလားအဲ့တော့ကာမတရိခကဝိပါကလုတ်တဲ့အလုံးနဲ့တူတဲ့အကျိုးရမယ်ဆိုရင်တော့ဒါနဆိုတာပေးတာမဟုတ်လားပေးရင်သူနဲ့တူတဲ့အကျိုးကဘာဖြစ်မလဲရတာပေါ့ ရတာပေါ့သီလဆိုတာ အပြစ်မကင်းတာမလုံးမိအောင်ရှောင်ကျင်စောင့်စည်းထိမ့်သိမ့်တာရှောင်ကျင်စောင့်စည်းထိမ့်သိမ့်တယ်ဆိုတော့မိမိမှာအပြစ်ကင်းခြင်းအကျိုးဆိုတဲ့မရဘူးလားအဲဘာဝနာကတော့စိတ်ကလေးတွေဖြူစင်အောင် လုပ်တာဖြူစင်တဲ့စိတ်ကလေးတွေယကုသိုလ်စိတ်ကလေးတွေမိမိစိတ်ထဲမှာဖြစ်နေအောင်လေ့ကျင့်ပွားများအထောက်တာဆိုတော့ဖြူစင်တဲ့စိတ်ဖြစ်အောင်လုပ်တော့ဖြူစင်တဲ့အစိတ်ပဲမရဘူးလား ဖြူစင်တဲ့စိတ်ရတဲ့အခါကျတော့ကောင်းကျိုးလားဆူကျိုးလားအဲ့ဒါလွယ်လွယ်လေးနဲ့သိနိုင်တဲ့သဘာဝပဲမဟုတ်ဘူးလားဒါကြောင့်ဒါနလည်းပြုသီလလည်းစောင့်တည်စောင့်ထိန်သီလဆိုတာစောင့်မစောင့်တည်လည်းပဲစောင့်ထိန်လို့ရတာပဲစောင့်တည်ပြီးမှလည်းစောင့်ထိန်လို့ရတာပဲစောင့်တည်ပြီးစောင့်ထိန်တာကတော့ပိုကောင်းတာပေါ့ဘာကြောင့်လဲဆိုတော့စောင့်စည်းမှုပိုအားကောင်းတယ် စွမ်းစိမ့်မှုအားကောင်းတယ်ဆိုတာဆောက်တည်တယ်ဆိုတဲ့သဘောဟာရှောင်မမယ်ရှောင်မမယ်ရှောင်မမယ်အပြစ်မကင်းတာတွေမလုပ်ပါဘူးလို့ဒီလိုတာဝန်ယူဂရိပေးတာမဟုတ်လားအဲနှုတ်ကအဲ့ဒါလိုတာဝန်ယူဂရိပေးပြီးပြီဆိုလို့ရှိရင်တော့လှုပ်ဖို့ရတာဝန်မလေးပြီဘူးလားအဲ့ဒါအဲ့ဂရိပြဖို့ရတာဝန်လေးတယ်အဲ့တော့မပြတ်အောင်စောင့်စည်းထိမ့်သိမ့်နဲ့စေတနာပို့အားကောင်းမလားအားကောင်းလာတော့ပိုးပြီးသီလလုံုံလာတာပေါ့ဒါက ဟိုရင်စောက်တီးပြီးတော့စောင့်ထိန်တာမစောက်တီးပဲကတော့သီလဘာမှခံယူနေပဲနဲ့အေးငါအပြစ်မကင်းတဲ့မှန်သမျှမလုပ်ဘူးမပြောဘူးရှောင်မယ်ဆိုပြီးရှောင်နေတာပဲဒါမစောက်တီးပဲနဲ့စောင့်ထိန်တာပဲအဲ့ဒီအခါကျတော့စောင့်စည်းစောင့်စည်းထိန်သိမ့်မှုကအာမသေးပေဘူးလားအသေးတယ်ဒါကြောင့်မလို့စောက်တီးပြီးတော့စောင့်စည်းထိန်သိမ့်တာကအကောင်းဆုံးပဲ အဲ့ဒီသဘောကိုအခြေပြုဗုဒ္ဓဘာသာမှာလည်းဘုန်းကြီးတို့ရေးထားတာရှိတယ်။ထားကြပါစို့အဲ့တော့ဒါနပြုတဲ့အခါတော့ဥတေကြီးဥတီကျက်မဲ့တဲ့ဒါနတော့မပြုရဘူးတဲ့ဥတီကျက်ရှိတဲ့ဒါနပြုရတယ်တဲ့။ဘာကြောင့်လဲဆိုတော့ဥတေကျက်မဲ့တဲ့ဒါနပြုတဲ့အခါကျတော့ဒီဒါနကြောင့်အကျိုးကတော့ပေးမှမဟုတ်ချပဲဒါမှမဟုတ်အဲ့ဒီအကျိုးဟာမိမိမလိုချင်တဲ့အကျိုးဖြစ်ရှင်ဖြစ်နေမှာပေါ့။ ဥတည်ခြင်းနဲ့လုပ်တဲ့အခါကျတော့မိမိဥတည်တဲ့အတိုင်းပဲအကျိုးရမှာပေါ့ဟုတ်လားဥတည်တယ်ဆိုတာ စိတ်နဲ့ဥတည်ရတာစိတ်နဲ့ဥတည်တယ်ဆိုတာဘာလို့တာဆုတောင်းတာပေါ့ကဲနိဗ္ဗာန်ရရင်တော့နိဗ္ဗာန်စီစိတ်ဥတည်မထားဘူးလားအဲ့ဒါနိဗ္ဗာန်ရပါလို့ဤလို့ဆုမတောင်းဘူးလားတောင်းတယ်နတ်ပြည်ရောက်ရှင်တယ်ဆိုတော့နတ်ပြည်စီစိတ်ကဥတည်မထားဘူးလားအဲ့တော့နတ်ပြည်ရောက်ရပါလို့ဤလို့ဆုမတောင်းဘူးလား အဲ့တော့ဆူတောင်းတယ်ဆိုတာဘာလို့တာစိတ်ကိုလိုချင်တဲ့ဘက်ကို ဥတည်ထားတာဥလှည့်ထားတာဟုတ်ကဲ့လားအဲ့တော့ဥတည်ချက်ဥလှည့်ချက်မရှိဘူးဥတည်ထားတဲ့အတိုင်းမရှိဘူးဆိုလို့ရှိရင်တော့မြစ်ထဲချောင်းထဲကန်ထဲမှာပဲ့မပါပဲလှော်လှော်တဲ့လေနဲ့လှော်တဲ့လေနဲ့တူတာပေါ့မဟုတ်လားပဲ့မပါပဲလှော်ရုံပဲလှော်နေတယ်ဆိုဘယ်လိုဖြစ်မလို့ ရောက်ချင်းရရောက်လာဟိုရောက်လိုက်ဒီရောက်လိုက်လဲခြင်းလဲလဲနေမှာမဟုတ်ဘူးလားအဲ့တော့ဥတေကျက်ထားတာကောင်းသလားဥတေကျက်မထားတာကောင်းသလားဒါနင်္စာတန္တရာခီလံမပင်မမဲရှင်လံကြည်သာလျှောက်ဖို့ရာနဲ့တန္တရာလွတ်လန်းရည်မြော်မှန်း၍လှူဒန်းသမှုဒါနပြုအပ်ခြင်းသည်လေဥတ္တမံချမ်းသာဆောင်တာလွန်ထူးမြတ်သည် မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏ကြားဘူးလားဘယ်တော့မှကြားဘူးလဲဟမ်ကြားဘူးလားဖတ်ဘူးလားရကောမရဘူးလားဒါနိစာတန္တရာခရီလံမပင်မမဲ့ရှင်လံကြည်သာလျှောက်ဖို့ရာနှင့်ဥဒေကျတခု သန္တရာလွတ်လန်းရည်မြော်မှန်း၍ဥဒေချက်တစ်ခုဘယ်နှခုတော့လူရန်သမှုဒါနပြုအပ်ခြင်းသည်လည်းဥတ္တမချမ်းသာဆောင်တာလွန်ထူးမြတ်သည်မင်္ဂလာကြီးဝါချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေသည်ပထမဥဒေချက်ကသန္တရာထဲမှာသန္တရာခရီးတဘောပြီးတဘောသွားရတဲ့အခါမှာပင်မပန်းချမ်းချမ်းသာသာပြည်ပြည်စုံစုံနဲ့သွားနိုင်ရဘာလို့ဤလို့စိတ်ကိုဥဒေထားလိုက်တယ်ဒါနပြုတာ ဟုတ်တယ်မဟုတ်လားဒုတိယဥဒေချက်ကတော့သန္တရာလွတ်လန်းရည်မှန်းပြီးတော့လှူဒန်းပါတယ်လို့သန္တရာဝုတ်ကလွတ်မြောက်ရနိဗ္ဗာန်ကိုရည်မှန်းတယ်ဆိုတဲ့အနေနဲ့အဲ့ဒီပဲဥဒေထားတာမဟုတ်လားအဲ့တော့နှစ်ခုလုံးမလွတ်အပ်ဘူးလားသန္တရာကမလွတ်သေးခင်လည်းပဲစင်စင်ရဲရဲပဲနေကြမှာမလဲဘယ်သူမှဆင်းရဲတာမကြိုက်ဘူးချမ်းသာတာပဲကြိုက်တယ်မလွတ်သေးလို့မလို့ တန်ត្រာတဲ့လဲနေရတဘောတိဘောဝဖြစ်နေရလည်းပဲချမ်းချမ်းသာသာလေးပဲပြည့်ပြည့်စုံစုံလေးပဲနေခြင်းနဲ့ပျော်ပျော်ပါးပါးလေးပဲအဲဖြစ်နိုင်တယ်ဆိုလို့ရှိရင်တော့တန်ត្រာဝဆင်းရကလွတ်ခြင်းနဲ့ဒီလိုမဟုတ်လားအဲဒါနှစ်ခုလုံးလိုအပ်တယ်နှစ်ခုလုံးလိုအပ်တော့ဆိုကြပါစို့အဲ့ဒီလေကားကြီးကနေပြီးတော့ဓမ္မယုံအထက်ထတက်မယ် ဘယ်တက်ပါအောင်အထက်ထရအောင်တက်မနော်ဒါဖြင့်လမ်းမှာဘာတွေ့မလို့ဟမ်ဖနှက်ချုပ်ကလေးအလယ်မှာမတွေ့ဘူးလား landing ခေါ်တယ်မဟုတ်ဘူးလားအဲ့တော့ gain ငါဓမ္မယုံပေါ်တက်မဟဲ့ဆိုပြီးတက်ပြီဆိုရင်တော့လမ်းမှာတွေ့ရမယ် ဖဏချုပ်ကတော့မတွေ့ရပြီဘူးလားတွေ့ရတယ်အဲ့ဒါလိုပဲငါတန္တရာဝုကလွတ်အောင်လှူဒန်းတယ်ဆိုပြီးတော့လှူဒန်းတယ်ဆိုလို့ရှိရင်တော့တန္တရာဝုကမလွတ်သေးခင် ဖြတ်တန်းသွားရမယ်ခရီးမှာ ချောချောမောမောတွေ့ရမလားကြံ့ကြံ့တဏ္ဏတွေ့ရဟုတ်ကဲ့လားဆိုလိုတာကတန္တရာလွတ်လန်းကိုရည်မှန်းပြီးလှူဒန်းရင်တန္တရာထဲမှာမပင်မပန်းချမ်းချမ်းသာသာသွားနိုင်ခြင်းဆိုတဲ့ အကျိုးပါတခါတည်းပြီးတယ်မဟုတ်ပြီဘူးလားဘာကြောင့်လဲဆိုတော့ဒါနကစင်ကြယ်ပေးကလှူဒါန်းတယ်ဆိုတာက ပေးတယ်ဆိုတာသူရဲ့ reaction ကရခြင်းပဲမဟုတ်လားအဲ့တော့ရပြီဆိုတော့မပြည့်စုံဘူးလားပြည့်စုံတယ်အဲသူရဲ့ကုသိုလ်အကြောင်းထောက်ပံ့ပြုလိုက်တော့တန္တရာဟုတ်ကလွတ်မြောက်စေတဲ့မဂ္ဂင်၈ပါးအကျင့်တရားကိုကျင့်ပြစ်တယ်ကျင့်ပြစ်ရင်တန္တရာဟုတ်ကလွတ်ရော ဒီလိုမဟုတ်လားဒါကြောင့်ဒီကနေ့အထွေထွေဆွမ်းသင်္ကန်းကြောင်းစေပစ္စည်းလေးပါစုံနေအောင်လှူဒန်းကြတဲ့အလှရှင်တွေဘလို့ရည်ရွယ်ချက်နဲ့လှူရမလဲတန္တရာဝတ်စခန်းကလွတ်လန်းကိုရည်မှန်းပြီးတော့လူတိုင်းရမယ်ဟုတ်ကဲ့လားအဲ့ဒါလို့ဆိုလို့ရှိရင်တော့တန္တရာထဲမှာ မထွက်နိုင်သေးလို့မလို့လဲရပတ်ရတော့လည်းပဲချမ်းချမ်းသာသာပြည်ပြည်စုံစုံနဲ့ပဲလဲရမယ်လဲနေတဲ့အခါမှာလည်းပဲသတိမမိတ်ပဲနဲ့တန္တရာဟောကလွတ်မြောက်ရလမ်းဖြစ်တဲ့အကျင့်လမ်းကိုကျင့်နိုင်တဲ့အခြေအနေမရပေဘူးလားရတယ်ဟုတ်ကဲ့လားဒါကြောင့်မလို့ဒီကနေ့ဒေါက်တာတင်တင်ထွေးတို့မဒန္တိကာထေရီတို့ မိမိတို့ပစ္စည်း၄ပါးဆွမ်းသင်္ကန်းအကြောင်းစေအစုပ်ယင်ယထာဆက်သွယ်ရေးပါလှူဒန်းရတဲ့ဒါနကောင်းမှုအစုစုအကြောင်းထောက်ပံ့ပြုလို့ဆင်းရဲငြိမ်းချောင်းဆင်းရဲငြိမ်းရာနိဗ္ဗာန်သို့ရောက်ကြောင်းပါပါလေဆင်းရဲငြိမ်းရာနိဗ္ဗာန်သို့ရောက်ကြောင်းပါပါလေမေဂေ၈ပါး အကျင့်တရားမေဃသစ္စာကိုနေညမပြတ်ပွားများအထုတ်နိုင်ရပါလို့ဤပွားများအထုတ်နိုင်ကြပါစေပွားများအထုတ်နိုင်တဲ့အတိုင်းလည်းပဲမေခင်ရှိပါဤစွမ်းအားကြောင့်ဆင်းရဲငြိမ်းရာနိဗ္ဗာန်သို့လင်းမြန်စွာရောက်နိုင်ရနိုင်ကြပါစေ